ကျေးဇူးရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌ရှိရက်၈လ69ခုနှစ်နေပိုင်းတွင်ဟောကြားတော်မူသောတရားတော်တို့ကြရာတို့ဤပနာမကုသိုလ်ကောင်းစေနာသည်တတိခပင်ပေါ်ရောမြေပြင်းရ နာမည်ဆောင်လို့ရှင်နာလို့အဖြစ်ဒီကိုယ်တော်အဆုံးလို့ရှင်ရှင်နာမည်ပြန်ကြတော့သစ္စာတရားရှင်ဤပါရရှိတမီတော်ရှင်နာဖြစ်ကြပါစေအဘောဓိသရဏနာတာ

ယောဝိရမိတေခါရောမမရိယာမိအာသမာတိယောဝိရမိတေခါရောမမရိယာမိဘုသာဝါရာဝိရမိတေခါရောမမရိယာမိဘုသာဝါရာဝိရမိတေခါရောမမရိယာမိသူရာမိလေယမိသောပမာဒဓမ္မဝိရမိတေခါရောမမရိယာမိသူရာမိလေယမိသောပမာဒဓမ္မဝိရမိတေခါရောမမရိယာမိ သေကာလဘောဇနာဝိရမိတေကာဗန္ဓမာရိယာမိသေကာလဘောဇနာဝိရမိတေကာဗန္ဓမာရိယာမိသေကာသေကာသေကာသေကာဝါရိတာဝိတုကာဝိတုကာသာသနာသာသနာမာဂန္ဓာဝိရိယနာဝိရိယနာ သနာဒါနာဝရမိတေခာသာမမာရိယာမိဝိသနာဒါနာဝရမိတေခာသာမမာရိယာမိဩသာတေယနာမဟာတေယနာဝရမိတေခာသာမမာရိယာမိဩသာတေယနာမဟာတေယနာဝရမိတေခာသာမမာရိယာမိမေတ္တာသာကတိနာမေတ္တာသာကတိနာမေတ္တာသာမေတ္တာသာသဗ္ဗပါဏာသဗ္ဗပါဏာတုတိတုပရိတဝါပရိတဝါ ကုလနာမာတိယသမာရိယာမေတ္တာသာသတိနာမေတ္တာသာသတိနာမေတ္တာပင်ရှင်သောမေတ္တာပင်ရှင်သောမေတ္တာသာမေတ္တာသာမေတ္တာဖြင့်မေတ္တာဖြင့်သာသာပါဏာသာသာဘုဒ္ဓဘုဒ္ဓဘတ်တော်ဝါဘတ်တော်ဝါအာလုံတို့၏အာလုံတို့၏အပေါ်၌အပေါ်၌သိတော်သိတော်ဆံ၍ဆံ၍ဝိဟာ ဘုရားနာဒီထိုင်ခြင်းဘုရားရှင်ကိုသမာဓိယာမိသမာဓိယာမိဟောတိပါဟောတိပါဒီတမေပုံနာဘုရားရေဘုရားမတောဖမောဘုရားဘုရားညာနာတာညာနာတာဒီစေယောဒီစေယောဟောတုဟော ဒီနာရီဝိနတာဖလာသေနာဖလာညာနာသာညာနာသာမေညာမေညာကိုညာအာကိုညာအာဒီရောဒီရောဒီဒုဒုတာဒုဒုတာအကြောင်းတော်တာလေးဟောသူဟောသူဖြစ်ပါစေသာဖြစ်ပါစေသာအာပမာတိနာမမေတ္တရောမဖို့မဟာရတ္တိတရားဖြင့်တံပါရိတ္တိလာသမารိဖြင့်ရာသုံးသိခါဝ လုံခြုံသောအောင်တွင်ပေါ်တင်ရပါသည်အင်းဝိပဿနာလုံလောင်းစွာသိဒီလုံလောင်းလုံလောင်းခေါ်လာကိုကတော့သိရဖြစ်ပြုံးလုံးသိရနေတဲ့မှုကိုတို့ချင်လို့တမာရင်းညာရင်းနိုင်ရလို့ပါအထိုင်ထိုင်ရတာပါ ကိုယ်တိုင်နဲ့သိထိုင်ဖို့လိုချင်တာပါအဲတော့အာထုတ်တဲ့နေရာစိတ်ပါဝင်စားစွာအာထုတ်ဖို့ဝိပဿနာကစိတ်ဝင်စားမှရနိုင်တယ်တခါဝိပဿနာလုံးကဆိုဉာဏ်လုံးကစိတ်ပါဝင်စားတာတော့မှန်နေရဉာဏ်လေးရတဲ့ပါဦးမှာတို့ပေါ်လေး ပေါ်လာတဲ့ဖြစ်မှုပြမှုလေးတွေပေါ်ကိုဒီလိုပေါ်တယ်ဘာလို့ပေါ်တယ်ဒီလိုဖြစ်တယ်ဘာလို့ဖြစ်တယ်ပူဇော်ဖင်ခြင်းမှုခေါ်တာပေါ်လေသာလို့တော့ဝိမာန်တာတိပတိလို့တုံးပါတော့ပူဇော်မှုဒီဉာဏ်လေးကိုရှိသွားပြုပြီးတုံးမှရတယ်ပြီးတော့ဝိပဿနာလုပ်တဲ့နေရာသိလုံငန်းဉာဏ်လုံငန်းဖြစ်တဲ့အတွက် ကိုယ်စိတ်ကိုသိခပ်ပြီးလုပ်တာဟောလို့ပဲကိုယ်စိတ်ကြီးအမြတ်ဟိုအချောကြိုက်လားအမြောက်ကြိုက်လားကိုယ်စိတ်တော့ပါဟင်ပြောကိုယ်စိတ်ကအမြင့်ကြိုက်တာပြင်းကြိုက်လားကိုယ်စိတ်တော့ရဟင်ကိုယ်စိတ်ကအမြင့်ကြိုက်လို့အမြင့်ကြိုက်လို့ပေါ့ဗျာတင်းကြိုက်ကိုတင်းကြိုက်လို့ပေါ့ဗျာဟင်ပြီးတော့မြောက်ကြိုက်ကိုမြောက်ကြိုက်တယ်မြောက်ပြီးပေါ့ဗျာ ဒီချုံမတော်ရချုံပြီးဘုရားရှိတယ်သူများသိကြခါရတာခင်းကြီးပါကိုသိကြခခါရတာခင်းမဟုတ်လားဟင်မခင်းတာဘာလို့ခင်းနေရှိဘူးဟင်အာပုတ်ကရှိဘူးဟင်အဲ့တော့ဘုံကိုကိစ္စလိုရတာလေဟင်ဒီတော့ဝိပဿနာလုံးကဉာဏ်လုံးဖြစ်တဲ့ဆိုသင်္ကန်းတော်လို့ပေါ့ ဟင်ညာပြီးသားပြီးတော့မှာမဟုတ်လားအင်းပြီးတော့ဝိပဿနာလုပ်လို့ဆိုတာအဲရုပ်ပြစင်ကြယ်လို့မဟုတ်ပါဘူးဟင်ဖြစ်အောင်လုပ်တာလည်းမဟုတ်ဖြစ်အောင်လုပ်တာလည်းမဟုတ်ဘူးလေသူကလူသမားလားကြည်သမားလားဟင်ဝိရတုပဿနာကြည်တာလေကျူတာလေအဲသမဏကရှုမှုရှုပြောင်းလုပ်တာလားဟင်ဒီကိုရှုပြောင်းလည်းလုပ်ချင်လုပ်မှာဗျသမဏကမရှိတာကိုရှုလုပ်တာလေ ဝိပဿနာကရှိအောင်လည်းမလုပ်ဘူးမရှိအောင်လည်းလုပ်ဘူးရှိအောင်လုပ်ကြအောင်လုပ်ဖြစ်လည်းပဲလို့ဖြစ်တာဒါအကြည့်သမားသက်သက်ပဲလေအဲပြက်လည်းဘာဖြစ်တာတော့သူကျင်းနေတာကိုပြက်ပုံပြနေပြီဒါလည်းကြီးတာပဲလေဘာလို့ဒီသက်ဆင်းရဲဖြစ်ပြရလဲဟင်ဒါသာလေးကိုကြီးသမားတယောက်ကြီးကြည့်တယ်ကြည့်နေုံနဲ့ပြီးသွားတဲ့ကိစ္စသူပြောတာလေဟင် အဲ့ဒါလေးကိုကိုကိုကဲခါပြီးတော့သူပြောနေကြတိုင်းဆိုရင်တော့ရှုပ်ွက်ထဲမှာရုပ်ဖြစ်ပြနံသိတယ်ခင်ဗျာဒါလေးကိုဆိုကြည့်ရမှာတယ်ဝင်တော့ဟောရုပ်ဖြစ်ပြနံငါသိတယ်ဆက်တော့ဟောဗျာဒါလည်းဒီအဲ့ဒါလေးဝင်ပြီးထွက်ထွက်ပြီးဝင်ပြီးတော့အဝင်ထွက်ဆိုတာ ဟိုတူးနာတာဖြစ်တဲ့ကိုရှိတယ်ယောဂတော့ဖြစ်ပြဖြစ်ပြပဲ။အဝင်လည်းဖြစ်ပြဖြစ်ပြပဲ။အထွက်လည်းဖြစ်ပြဖြစ်ပြပဲ။ဟုတ်ပါ။ဒီအဝင်မှုအဖြစ်ကြီးတဲ့ဖြစ်တာအောင်သွားလား။ဒီအထွက်မှုပြည့်ကြီးတဲ့သွားလို့လား။ဟင်အသိနဲ့တည်းလည်းပဲတစ်ပည့်နဲ့တစ်ပည့်တစ်ပည့်ဟိုညတစ်ပည့်သွားဟင် တစ်ဖက်ထောက်တော့တစ်ဖက်ပြန်ဒီလိုတင်ဘူးအင်းအဲ့တဲ့အဆင်းမှဒီလိုရှိလို့တက်လည်းဒီလိုပဲလေအဆင်းနဲ့တက်လို့ပဲအဖြစ်ပဲပြတယ်ဒီလိုပဲအင်းဖြစ်ပြတဲ့ခုနဲ့သွားရတာပဲဟင်ခရီးတော့မာလည်းဖြစ်ပြတဲ့ခုနဲ့သွားရတယ်လို့ပဲဟင်ဘဝနှစ်ခုလေဟိုခရီးသေးလည်းဒီတိုင်းတော့မဟုတ်လားဒါလေးတို့ကြည့်ရုံပဲကွယ်ရုပ်ပြီးရုပ်ပနာလက္ခဏာရူပံ ရူပနာလက္ခဏာထောက်ပြန်ပြည့်ပြီးနေတဲ့လက္ခဏာတွေရူပံရုပ်လို့ခေါ်တယ်လို့ဆိုဟင်အဲ့တော့အဲ့ဒီထောက်ပြန်နေတဲ့လက္ခဏာဟာသူ့ပြင်မြင်မူရာကိုသိချာလိုက်ကြည့်ရင်ဝိကိရဏရတာဖယုဖယက်ပြည့်ပြီးနေတာပဲမြင်ရတယ်သူရဲ့ကိစ္စသူရဲ့တဘောသူရဲ့တတိယရုပ်ဟာခိုင်ခံလာမှာမဟုတ်ဖယုဖယက်ပြည့်ပြီးနေတာဟင်ပြည့်ပြီးနေတာ တို့ဘာလို့ပဲဟိုလောကီမှာလည်းယောဂီတို့ဟိုယုံသေးတာယုတ်တည်ရှိနေလေအဆက်ဆက်နေရာတွေကျူးလေးတွေလည်းတို့ရထားတယ်ချုပ်တိလုံးလဲမယ်တို့ဒီမလည်းလုံးတိလုံးလဲပဲလေဒီနာမည်နမနာလက္ခဏာနမနာလက္ခဏာအာယုံညွှန်ချင်းကိုင်းရင်နာမနာမလေဒီသူ့ရဲ့ကိစ္စသူ့ရဲ့သဘောကစေတိတာလက်ဟိုရတာလေသူကကြောင်ဒီတွေးတော့တဲ့ တဘောကိုသူတော်ဝင်တာလေဟင်သူအကြောင်းသိတွေးတော့လေအဲ့တော့ရုပ်ပြီးဖောက်ပြန်တာဘယ်လိုဖောက်ပြန်လို့ပြည်တင်တာပြေတော့ပတိအေးလေအေးလိုဖောက်ပြန်တာပဲဟင်ဒီဦးအောက်တာပြေရုပ်ခွေလားဟင်အုံနေနာပြေတော့ပတိဆိုသူတော့လည်းပုံလို့ဖောက်ပြန်တာပဲတကယ်အဲ့တော့လေမင်းဦးကအောက်တာပြေရုပ်ခွေနေပါလားဟင် အဲ့တော့ဒီဦးအောက်ကရုပ်ဝင်ပဲဖြစ်ဖြစ်မိဦးကအောက်ကရုပ်ဝင်ပဲဖြစ်ဖြစ်နှစ်ခုလုံးကတော့ဆွေးတာတော့ဆွေးတာကြီးတဲ့ဗျာသူ့ဆွေးနဲ့အင်းဆွေးပဲပွာတယ်တဲ့ရုပ်ကတော့အဲ့ဒီတိုင်းပဲတင်ဗျာဟင်ဒီတိုင်းပဲဗျာဟင်သူ့ဆွေးနဲ့အင်းဆွေးကညာနဲ့မနဲ့ဟိုညာနဲ့နေအခုနဲ့အင်းပဲတင်တယ်ဆောင်းနဲ့လေးအခုနဲ့အင်းပဲတင်တယ်အင်းဆောင်းတော့ဆောင်းမို့ဗျာညာလည်းညာမို့ဗျာ နေလဲနေမူကြနေလဲနေမူကြဟင်တိုးလိုက်တော့ပေါက်ကြနာကြီးတဲ့ကြာဟင်ဘောင်းတော့ဥရုကြောင့်ဖြစ်တဲ့ဟိုဥရုကရုပ်ဟာဥရုရဲ့တူပါတော့အပြင်းအပြော့အေးဘူးတိတ်လိုက်ပေါက်ကြနေလိမ့်မယ်ဟိုဥရုကမူသွားတာဟိုပုတ်ကလာကြအဲ့တော့ဥရုတိုင်းမဲ့သူပေါက်ကြနေပါပဲကွယ်ပုတ်ကလား တော့သူဒီဖောက်တယ်လို့မတတ်နိုင်ဒါကတော့လို့ဘာတတ်နိုင်သူသူသဘောသူသားတည်ပြီးထက်ကြံလို့သဘောတတ်တည်ရှိတယ်ဟုတ်လားအဲ့တော့ဒီတို့နာကြတော့ဟောနမနာလက္ခဏာအာယုံဝင်ယူပြီးကိုင်းပြီးတာအဲ့တော့ယောဂီတို့ဒုတော်ဒီမှာသင်ကြပါလေဖြူဘူးလို့တော့မှာဟင်ဘာတော့လွယ်ကလေးတလုံးနဲ့ဟိုတို့ဘာတော့ချစ်ချစ်ကလေးနဲ့ထင်တယ်သူတို့ပြီးမှမပြီးတော့လည်းတဲ့လို့ဟင်တိုင်ပြရတာတင်တယ် ပြုတ်ပြရတာပဲပြရတာဘာလို့လက်နဲ့မီအောင်လဲလက်နဲ့မီအောင်လို့ပြောတာမဟုတ်လားဟင်ဒီပင်ပင်ညွန့်နေလေအဲဒီဒီဒီဝင်နေလေအဲမမီတာတော့တချူလေးနဲ့ညှုပ်ပေးတာအဲစိတ်ကလည်းဒီလိုပဲကတစ်ဖက်ကအာယုံတစ်ဖက်သူနဲ့တစ်ဖက်သူတော့လေဒီတစ်ဖက်သူနဲ့တစ်ဖက်သူကိုကိုယ်ကြီးညှုပ်ချင်လို့ရှိရင်ကြားအာယုံညှုပ်ယူရတာတည်းပဲအာယုံကလည်းတစ်ဆင့်ညှုပ်ယူရတာဟုတ်ကလားကိုယ်ပဲမျက်စိ အဲနာနာစရာပူစိတ်ဟင်အဲ့ဒါကသူတကသေတာနာရတာတို့ပေါ့လေဒါကသူတကမျက်စိနာနာစရာပူစိတ်ကြတော့ကိုယ်ကရှိတဲ့သေတာနာရတာတို့ရှိတယ်ဒါနဲ့အာယုအာယုကြီးစံမှပြီးတော့ညှို့ပြီးကြိုက်ပြီးတော့ဟိုဟင်သူအတွေ့အကြုံကနေပြီးတော့ဒီရုပ်တစ်ခုကိုနေတောင်းပေါ်ခဲ့ပြရမှာမဟုတ်လားဟင်ဟင်တိတ်တိတ်ဆောင်ရပြတာရှင်တယ်ခဏသိရတာဟုတ်တယ်လေအဲ့တော့တို့ဒီ တစ်ဖက်ကယုတ်တစ်ခုလာနေတယ်ဆိုရင်သူ့ယုတ်ရဲ့ဟိုတန်လို့တို့အကြောင်းအရာကိုသိကျင်လို့ရှိရင်မျက်စိကနေပြီးတော့အသိဉာဏ်ကိုအာယုံညွှတ်ယူလာတယ်စိတ်ကလေအဲ့တော့ဘာလို့သူ့ရဲ့အဲ့ဒီကိုယ်မှာခန္ဓာမှာရှိနေတဲ့အသင်းတတံကိုသိကျင်ရင်သူ့ကိုယ်တရံကထွက်လာတဲ့အာယုံပုံရိပ်လားအဲ့တော့သူ့ကိုယ်တရံကထွက်လာတဲ့အာယုံပုံရိပ်မဟုတ်လား ဆွဲတာကိုတို့စိတ်ကလေးကမျက်စိကနေတစ်ဆင့်မြုပ်ပြီးတာထင်တယ်။ကိုင်းပြီးတာ။ဟင်ကိုင်းပြီးတယ်။ဓာတုဘက်ကပြောကြတော့ဆိုလေ။တခါသူ့အသိဉာဏ်တော်မြင်ရပြီ။သူ့အတန်ကိုလည်းတို့ကနားတော်မြင်ပြီးတာဟုတ်ကဲခက်ချင်ပြီးတာဟုတ်တယ်။အဲ့တော့စိတ်ကလေးဒီနားပြီးပြေးမယ်တင်လေ။အဲ့ဒီပြီးတော့အဲ့ဒီသူ့အတန်လေးကိုဟိုအကဲချပြီးတော့အတန်လိုင်းလေးတင်တယ်အာရုံလေး။ အဲ့ဒီအတာရုံးလေးကဲကပ်ပြီးတော့သူ့ရဲ့ပင်ကိုရုပ်မှရှိတဲ့အတာကိုတို့ကဖုံးပြရမှာမဟုတ်လားဟင်ဟင်တခါတူအမှန်တော့ပြီးဒီအနာလေးကိုတူပါတော့တုံးတာခြင်းလို့ခြင်းလို့စိတ်ကလေးပြီးနှခေါင်းပြရမှာတင်တယ်အရာသားလေးကိုတုံးတာခြင်းတော့ရှားတင်တယ်ဟင်အလူကျန်းတူကြီးတွေကိုဟိုတို့ပါတော့တုံးတာခြင်းတော့ ဆိုင်နာအင်္ဂါရှိလက်တင်နေအဲလိုသိကလေးကသွားသွားပြီးတကြူလေးနဲ့တူတဲ့မျက်စိနာနာလေးအားပူလာဟိစိတ်လာဟိအဲအဲ့ဒါလေးကိုသွားသွားပြီးမြုပ်ပေးတာလေဒီဘေးမှာတစ်ဖက်အာရုံကိုအဲ့ဖမ်းယူလာတယ်လေအဲ့ခါကျမှမြင်ပြီးကြားပြီးနားပြီးစားပြီးထိပြီးနဲ့ကိုယ်ကအာရုံကိုဖမ်းယူတော့တာတယ်လေဟင်အဲ့ဒါသိရတာဟုတ်လားဟင်ချုပ်ွက်တယ်လေကြည့်လေကျော်ပြီးတော့ဝမှုတစ်ခုလေကြည့်လေ ဟင်လေယုံနဲ့နှာခေါင်းယုံလားနာသီးကြားယုံလားစိတ်ကလေးကြီးနာသီးကြားယုံကတ်တာတင်တယ်ကပ်ပြီးတော့လေယုံကလေးရဲ့တိုက်ခိုက်မှုကိုသူညှိယူတာအဲဒီကကျမှရှူလို့မှုဆိုတာပေါ်လာဟင်ရှူလို့မှုကြောင့်ဟိုသူလက်ခံပြီးလို့ချင်းတခါရှူလိမ့်မှုခရီးတစ်ခုသုံးတော့ဆိုင်လို့မှုဟောစိတ်ကလေးကညှို့မှဆိုင်ရတာလားစိတ်ကလေးကညှို့မှယူပါလားဟင်အင်းဒါပြီးတနာရီပြီးတော့ဟို ဟိုနဲ့အဆောင်နဲ့ဒီဟာနဲ့ကတော်တော်ဝေးသနော်အဲ့ဒါကြီးကိုဘယ်လိုလုပ်ညှို့ယူလိုက်တော့ဟုတ်ဒီကလားဒါတော့မကြည့်ချင်းနေရလားဘူးအဲ့ဒါကိုသိကြဘယ်လိုညှို့တော့ဟာစိတ်ကညှို့တာဗျဒီပုဂ္ဂလာရဲ့အဲလိုပါတော့ဟိုလူဒီ လေတနွားကိုလေးလေးမှတပ်ပြီးတော့သူ့လူရာကိုကြည့်တိုးဆိုသူညွတ်တဲ့တိုင်းနွားကြီးကတိုးရတာရှင်လေကြီးကဟင်ဟိုနောက်ဆုံးဆိုအပေါ်ကဟိုလူကပြောတဲ့အတိုင်းလေတနွားကြီးကနောက်ဆုံးပါတာရှင်လေဒီကိုယ်ဆိုတော့ဟောဟင်လူကြီးညွတ်တဲ့တိုင်းရှင်လေညာကိုယ်ဆိုတော့ဟောဒီရံဆိုတော့ဟောဟောကြီးကဟင်စိတ်ကလုံးဦးပြီးရှင်လေ ပါဗျာဟိုတို့ဟိုနွားသားလေးကြီးကရုပ်တင်နေကြပါဗျာဒီသိသွားတယ်လို့သိညွတ်တယ်လို့ပဲသူလိုက်ပြီးတော့ဆောင်ရွက်ပြီးနေရတာတန်ယောဂီတို့သားထဲမှာမဟုတ်ဘူးလေယောဂီတို့ကိုယ်တိုင်လုပ်နေတာပဲဟင်သိပြီးခုနကပြောတဲ့ဟိုနာမည်အာယုံညွတ်တာကိုင်းတဲ့သဘောတော့ဟုတ်မဟုတ်လေယောဂီတို့ကိုယ်တိုင်ဟောမြင်မြင်ကြားကြားသာသာတော့တော့တတိတဲ့သိချာကြည့်သားမှာဟင်ဟင် ညှုပ်ပြီးနာညှုပ်ပြီးတဲ့အတိုင်းထောက်ပြန်ပေးရတာတင်တယ်။ဒီစိတ်ကကြည်လုံးမှုဘောမှသူမျက်စိကြည့်ပေးရတာဗျ။ဒီကြလုံးမှုဘောမှနားဆွင့်ပေးရတာဗျ။အင်းသူသိခဲတဲ့နေရာလေးသူတော့ဝေးပြီးတော့လုံချပေးရတာပေါ့လား။ထောက်ပြန်ပေးရတာဗျ။ဟင်အဲနာမသုနာပါနာသုနာဘောဗျ။ကိုယ်သူကိုယ်ဘောဗျ။ရှားသူရှားဘောဗျ။ဟင်ဒီဒီသားတို့တော့နွားကြီးတုံ့ပြန်ကြလို့ဘောဗျ။အာယု ခံစားပြီးသားပြန်တွေးတာတဲ့လေနွားကြီးကနေရဟာကစံညုတ်ပြန်လာတာတို့ကကလက်ထင်ကတော့ပါစံညုတ်ပြန်တယ်တို့ကတော့ကြီးတော့ပိုးတယ်တော့စံညုတ်ပြန်တော့လို့တလီလုံးသားတာပညာလုံးစံညုတ်ပြန်တော့တယ်အတွင်းကစံညုတ်ပြန်တာမဟုတ်တော့ဘူးဟင်နွားစံညုတ်ပြန်တာကလက်ထင်ကသာကိုပြန်လို့ရပါလားတို့ဟာတွေကြတော့ဘယ်နည်းပြော ဟုတ်ကဲ့ ဟင်ဥမအင်းတို့သာတော့ဟိုငါကြီးကမျိုးကမှာနေတဲ့စနေသားတော့ကမျိုးကနေတာတို့ကရင်တပတ်သာပဲကြာနေနေတယ်အရင်နှစ်ကဟာတွေဟောအာတို့ကမျိုးကနေတာဘူးဆိုဟင်အထူးကြံသူတော်ပဲသူထိုင်တာပဲဒီအာယုန်တိခံစားကြရခြင်းသူလိုက်ခံစားတယ်အတိခံစားကြရမခြင်းစိတ်ကြီးအနာမနေတာဘူးအဲ့တော့ဘယ်မှာခံစားတော့ကြရပြီးတော့လုံးမချင်းသူချင်းကြောက်ဟောက်ဘူးတော့လားပဲ ဟင်အဲ့တော့တိတ်ကိုလှုပ်ပြီးငါပြင်မှာကြာရင်တော့ကွာသွားနောက်လာကြာရင်တော့ကွာသွားနောက်ကပြန်လာနာပဲဟုတ်ကလားငါကြီးသမီးလေးနဲ့တို့ကြည့်လို့အမိရရင်ခေါင်းထုတ်တာပဲအတိအာယုံ၅ပါးကိုတို့အာယုံတို့ဘာလို့သမျိုးပြန်ပြီးရင်အနာဂတ်အာယုံ၅ပါးဒီပြည့်တာပဲမဟုတ်လားဟင်တို့ချွတ်ကြောင်းတော်ကိုမောမစရာလာတရားတို့တာပေါ်ကအဲ့ဒီတော့တို့ရှိတော့မှကိုကြည့်တော့ရအောင်တော့ဘူးချိုးရတော့နင်းနေတာပါ သူ့ဒီလိုအိုးငါရဲ့ကိုပြပါအောင်လို့ပါအဲ့တော့မောင်မစေကဟိုကြံမဲ့ရဲ့ကိုနှစ်လဟိုးရနှစ်လဆိုရင်နှစ်လတစ်လဟိုးတော့ကရီးယားကွာဒီကြီးကြရင်တော့သပုံချောင်းလေးကိုထိုင်းပုံနေသားမယ်ဟင်ဟင်အနာကကိုဒီဒီဒီမှာခံစားနေရတာကိုကြည့်ပြီးတော့လေအင်းအဲ့လိုတို့စိတ်ဒုစက်ကရှိဖို့လည်းရောက်နေတယ်နောက်ကိုလည်းပြန်နေတယ်ဒီတဲ့နေရာမှာလေဟင် မာယိသမုဒ္ဒနာကဒီတဏိတာလောကသမုဒ္ဒနာနာကတို့ကမဟုတ်ရှိလို့လည်းအများကြီးအများကြီးနှင်းနဲ့ကိုချီပြီးတော့နော်ကိုလည်းအများကြီးအများကြီးပြီးကြတာပြီးကြတာလေအဲ့လောက်ကြီးညွတ်တယ်အဲ့တော့အဲ့လိုလည်းညွတ်ရဲ့ဘယ်လိုဟိုလိုလည်းညွတ်ရဲ့ဒီလိုလည်းညွတ်ရဲ့မောသွားတော့အာရွှေဘူးကျွေးဘူးတော့ ယုံဖို့ယုံဖို့ရတဲ့တရားပြောတော့တလားရဲ့ဟင်ဘာလို့ယုံဖို့ရတာလဲဟုတ်ဟုတ်ကောဟင်အဲ့ဒီအမိတို့တို့ပါတော့မောပြီးတို့ကယုံယုံကြီးလည်းမတတ်နိုင်ဘူးစိတ်လည်းတနည်းကုန်တစ်ခါလည်းဒီအာယုန်နဲ့အတိုက်ခိုက်ခံထားရတာမဟုတ်လားဒါတော့အိမ်ကျော်စိတ်အိတ်တဲ့အချိန်ယုံလည်းသိတာပဲစိတ်ရောက်တဲ့နေရာယုံတဲ့ဝင်တယ်စိတ်ပြန်မမရောက်တဲ့အချိန်ကယုံတဲ့ဝင်တော့ဘူး အဲတော့အဲအဖိုးယူအဖိုးကူကပြောတယ်92နှစ်အင်းရှိနေလို့ဘူးဟင်အဖိုးမြတ်တော်ကဟိုလူမမဟုတ်တော့ပဲသိသွားတယ်တဝက်နှုတ်ဝမှာတယ်မိတ်တညာဖို့ရှိတာတဝက်ဟုတ်ဘူးဟင်သူကချောက်တယ်အဖိုးတက်တော့ ဟုတ်ညတော့ဟိုလူလူတော့မရှိတော့ဘဲနဲ့စိတ်ပြီးတဲ့ဟိုစိတ်များတဲ့အချိန်ဟာသူ့ဘဝင်စိတ်ပဲကြတော့ဒီသင်္ကြန်စိတ်မှရှိတော့ပဲနဲ့အဲ့ဒီကျင်ရုပ်ပြီးသွားပြီးကျူးဟင်ဦးဦးလူတောင်ရှိတဲ့ယုံကြည်ပဲတန်းနေတော့ဒီကံရှင်ညော့ရှိနေတဲ့ယုံကြည်တယ်ကံရှင်ညော့ရှိတဲ့ယုံကြည်ရတော့ခုနကပြီးတော့ဟိုကူရိုက်ဒီခေါ်လိုက်သူ့ဘာလို့ခြေလေးတိုင်းလွန်လိုက်ခေါ်လိုက်တော့ရှိသေးတာပေါ့အဲဒီပဲညောင်းတော့ဟိုပဲစောင်းဟိုပဲစောင်းတော့ ဟိုဘက်ညောင်းတော့ဒီဘက်ကြောင်းရှိဒါတော့တော့ရှိသေးတာဟောတို့တော့လူရလူအသိမျိုးဘာပြီးတော့ဟင်အဲ့တော့ဘုရားညတော့ဘုပယ်ရရမှာဘောဘူးတိုင်းဘုရားတက်တော်ရှိဘူးဟင်နောက်သူများမရောပဲသူပြောရှိပါရဲ့ဟုတ်တော့ရက်ပြန်တော့ဘုရားဆောင်းနေတယ်တော့ဖြစ်လို့ဘုဟင်ဖြစ်လို့ဘုဟိုလိုက်တော့ပြီးသွားတော့ ဒီတို့ရင်းကလည်းတော့တူကပြောင်းလဲတော့ဖောက်ပေါ်တော့ပေါ်ရောကတော့ပဲဒီဒီဘုရားတို့ကတော့ပဲကြည့်လို့ကြောဘုရားဟင်အဲ့တော့သူကအာယုံကိုညှို့ကင်ပြလိုက်တယ်ဘာဖြစ်လို့တော့ကိုယ်ကအဆင်းရင်းနဲ့မိမိမျက်စိနဲ့ကိုထိပြအောင်ခင်ဟင်အဲ့တော့ထိပြအောင်လုပ်လိုက်တော့ ဟိုကဝေဒနာကချဲ့ပြီးတော့မခံစားဘူးလားပညာကောဟိုကအရေးလာတိုက်တာဟုတ်လားတိုက်ဘူးလားလူကိုယ်တိုင်ရုပ်တည်တဲ့ဝင်လားဘယ်မဝင်လာကြီးကိုအရေးကလေးတော့လာတိုက်တာကိုပညာကောမှားတာမရှိတာကြောက်လို့မှားတာတယ်ဟင်ဘယ်လိုလုပ်ရလဲဟင်သင်္ခါရကောအဲ့ဒါကြီးမလွတ်တမ်းကောင်းဘူးနောက်တစ်ခါပြန်ပြီးတော့ဒါမျိုးရှာဖွေသုံးဖို့တယ် မကောင်းရင်နောက်တစ်ခါဒါမျိုးတွေ့ရင်ရှောင်ဖို့ဆိုတာသင်္ခါရကမျိုးကြောင့်များပိုက်တာထင်တယ်။ဒီကောင်းတော့နောက်ဆက်ဖို့ထင်တယ်။မကောင်းတော့နောက်ကိုလက်နာဖို့ထင်တယ်။ဒါတော့လက်ခံဖို့ရတဲ့သင်္ခါရရဲ့တောင်းမှာလက်နာဖို့ရတဲ့သင်္ခါရတောင်းမှာထင်တယ်။အဲသင်္ခါရကဒီဖြစ်ရည်ကြီးပြီးတော့ဝေဒနာခံစားမှုဟိုပညာတော့မရှိတာအရှင်းဆုံးကြီးအဲဝေဒနာကချဲ့ပြီးပြောမှုတင်တယ်။ဘုရားရောတစ်ခုတည်းအေးလို့ချဲ့တာတင်တယ်။အဲဝေဒနာကချဲ့သူပြော အဲ့ဒါကိုပညာမရှိတာရှိလို့မှပုဂ္ဂလာကအဲအဲ့ဒါသင်္ခါရကအဟုတ်ကြီးမှပြီးကြောင်းညာဆိုင်ဟုတ်လားဝိညာဉ်ကတော့ဝေဒနာခံစားမှုပညာမှသားမှုသင်္ခါရရဲ့ကြောင်းညာဆိုင်ပြမှုကိုနည်းနည်းမှမသိသေးတော့ဘဲနဲ့ကောင်းဘူးမကောင်းဘူးလို့ထုတ်ချက်ကြားတာတယ်ဟင်သူသဘောကြရင်ကောင်းတယ်သူသဘောကြရင်မကောင်းဘူးအပြင်ကကောင်းနေပြီမကောင်းနေပြီဘာမှမဆိုင်ဘူး ပုဂ္ဂလာဟင်ပုဂ္ဂလာဟိအေဝံညောဦးတဲ့ဟိုကျောင်းသူတစ်ပြချပြီးတော့သွားနေနေဟင်သူမျိုးဘူးအဲမာလဂါရီတစ်ချပြီးရင်ဘယ်လိုနေလို့ပြေးပြဟင်ဒါဘုံဘုံနဲ့မဆိုင်သူတို့ကြရင်လက်ခံတယ်သူတို့ကြရင်လက်ခံတယ်စိတ်ကလည်းအဲ့လိုပဲသူထင်ရမနေတာပဲဟဲ့ဟုတ်ကလားဒီကနေ့လူဖြစ်တယ်မသိကြောက်ပြီးမဲ့ တို့ဘာလို့ခုဖြစ်ရင်မစင်တန်းကြိုက်ဘူးမာဒီစိတ်ကကျော်ဦးမှာပဲအဲ့တော့ကောင်းတယ်ပြောဦးမှာပဲဟုတ်ကလားဒီကနေ့တို့ဗုဒ္ဓဘာသာဝင်တွေမို့တခြားဘာသာကိုရံလို့လို့မြင်တာဟဲ့တို့တခြားဘာသာတွေများသိဟိုလိုလိုကြောင်းပါရင်တို့ဗုဒ္ဓဘာသာတခြားပြန်ပြီးခင်ဗျားတို့ရံလို့လို့ပြန်မြင်ဦးမှာထိတ်တော်တော်လေးဟဲ့ဟင်အဲ့တော့သိတာလည်းလေအဲ့ဒီအနေပြီးတော့သင်္ကြန်ကလေးကိုခံစားရတာလေးကြည့်ပြီးတဲကောင်းဆို ဟင်ဟင်တို့ရင်ပြောရတော့ဟိုရုပ်ရှင်ကိုပေါ့လေရုပ်ရှင်ကတကယ်လူနဲ့တွေ့လို့လားအဲ့ဒီကအဲ့ဒါကြည့်ပြီးကြည့်ကောထုတ်ကြတာဟင်မကြိုက်တော့ဟောကောင်းထုတ်ကြတာအဲ့ဒီကသူ့ကိုယ်လူရတာလည်းမဟုတ်ပုတ်ကလာဗျာအဲအဲ့ဒါတို့ဝေဒနာရဲ့ချဲ့မှုပညာရဲ့မရှိတာရှိလို့ပြီးမှတ်ပြီးဖို့ထင်တယ် သင်္ခါရကအဲ့ဒါဟိုမှာပြီးကြောင်းရောက်ပိုက်ပြီးမှုဝိညာဉ်ဝိညာဉ်ကလည်းအဲ့ဒါကိုပဲထင်မှမြင်မှနဲ့လိုက်ပြီးတော့သူ့ဆုံးချမှုအဲ့ဒီတိုင်းထင်တယ်သူ့အတန်လေးတစ်ခုကြတော့ဟောဒီတိုင်းပဲထင်တယ်ဟင်ဟိုအာယုံကဟိုတို့နာရတစ်ဆင့်ထင်တယ်ဒီအထဲမှာရှိတဲ့မနောကလေနာရလေးတစ်ဆင့်အတန်လေးကိုတို့နာနဲ့ကြားဖြစ်အောင် သူညှုပ်ပေးရမှာတင်တယ်။ဒီလိုဒီအမှန်နဲ့နားလေးနဲ့တိုက်မိနေပြီဆိုရင်ဝေဒနာကအဲ့ဒီနေရာကိုကပ်ပြီးခံစားပြီးတင်တယ်။ပညာကမှသားနေပြီ၊သင်္ခါရကကြောင့်ညာပိုက်နေပြီ၊ဟိုဝိညာဉ်ကဖုတ်တတ်နေပြီ။အဲနာမည်နေရာဟောရင်အဲအနံလေးနဲ့သူ့နှောင်းနဲ့ဖြစ်ကြအောင်တင်တယ်။ဟုတ်ကလား။အဲ့ဒီနေရာမှာသူ့မနှောရဲ့အာယုံစိုက်မှုဆိုတာထင်ရှားပါလိမ့်မယ်။ဟုတ်ကလား။ တို့ဒီနေရာမှာသိမိရရင်ဘလောက်ပဲကိုကြီးကအနံ့ပြေးနေတယ်ပြီးဘူးရတခါတလေအပူတစ်ခုတွေ့နေလို့ဒုက္ခတစ်ခုတွေ့နေလို့ဟိုလက်လုံးကြီးပြူးပြူးကြီးနဲ့ရှေ့ကိုငေးနေသူ့ရှေ့ကိုဘသူဘာဖြတ်ဖြတ်ပြီးဘူးရအဲ့ဒီမှာသိရဲ့ညှို့မှုသွားအဲ့ဒီမှာဘိုးကြီးတပေါ်တက်ဆရာရှိတယ်ဒီမှာလည်းအနံ့မှာလည်းဒီတိုင်းပဲဗျဘလောက်ပဲဘုရားကအနံ့ကလာနေနေဟောဒီဘက်ကအာယုံမနောရိကမှာသိမညှို့ခြင်း မနာဘူးကြအနာရကြောင့်ပေါ်မသိနိုင်ဘူးကြပုတ်ကြလားဗျာဟင်အရသာဟောဟိဒီတိုင်းပဲတင်တယ်အတူတူဟောဟိဒီတိုင်းပဲဗျာပုတ်ကြလားအဲ့တော့စိတ်ပြီးဒီကိုယ်ကိုတစ်ဖက်ကအာယုန်နဲ့တိုက်ပြီးတော့ခံစားဖြစ်အောင်အများကြီးညှို့ပြီးတော့ခိုင်းစားနေတယ်ဟင်နွားကျင်နေနွားကိုလက်တပ်ပိုးပြီးခိုင်းစားနေတယ်လို့ပုတ်ကြလားဟင် တို့တို့သိကြတယ်တို့အသွေးသိကလေးရတယ်တို့ခန္ဓာကိုယ်ကိုလက်သမှုတိထိတ်ပါနေတယ်ဟုတ်ကလားဗျာဟုတ်ထိတ်ပါနေတယ်ဗျာအဲလိုတို့ဒီနောက်ဘင်းတော့ဒီကုန်းမရှိတော့ပါပဲဒီကုန်းတော့တို့ဆံပက်ကြီးနေရှိနော်ဟုတ်ပါဗျာဒီစပက်ကြီးနေရှိ အင်းတိုင်းသူတို့ဒီကုန်းကိုပြောလို့မရပါဘူးသူအောက်ပြည်နဲ့ပြောမှရမှာလားအောက်ပြည်ကစုံတတ်တာပြောတာလေဟင်ကလာနေပေတို့တို့ရောက်ခဲ့ဘူးတဲ့နေရာတွေလေညောင်နေပေတို့အဲသဘက်ကြီးရှိအဲသဘက်ဆိုတာဆံဘက်ဆိုတာတော်တော်ဒုက္ခနာတဲ့လုပ်တယ်ဟိုတို့ဖွဲ့ပြီးဘူးကြီးကြတယ်အမှန်မှားကြီးကြတယ်အဲ့လိုနေရာမျိုးကိုစက်တိုင်ကကိုယ်တိုင်ဝင်ညီပါမလားအဲ့လိုမျိုးရ သက်ပိုင်ကြီးဆိုတဲ့ဂုံတူးထင်တယ်ပြီးတော့သက်ပိုင်ကဘူးပွားရတဲ့ပါသမီဖြစ်တဲ့အတွက်သူတို့ကဟိုပါတော့တမ်းမှန်ကြမ်းကြမ်းပေါ်ကိုသူတို့ကျက်သားလာခဲ့တာဒီဒီဒီကနေ့မိဘတို့ရလို့ဒီကကြီးကိုဟိုလက်ခံရယူထားပြီမယ်ဒီကကြီးပေါ်ကိုကိုဝင်ယူမှုဟင်ဝင်ယူမှုတို့သက္ကာသမီးတို့မော်ရနေကဥမြဖြေလိုက်ကဥမြင်ပင်ပြောတယ်ကွ သူ့သားလေးယောက်ရှိတယ်သားတစ်ယောက်ကိုနိုင်ငံခြားပို့တာအမေရိကန်ကြီးရောက်တယ်အဲ့ဒီအမေရိကန်ကြီးရောက်ကိုသူကဖယ်သိမှုဖောင်းပြီးတော့ပို့တာဟုတ်ပါတယ်ဦးများကိုလေးသားတို့ပါလို့လေသူတော်ကိုသူသားကပြုကြလာတော့ခမျိုးကြီးကအနတ်ဘာလို့တဆုတ်တယ်သူကလည်းမဟုတ်ဘူးဘယ်လိုနေနေတာလဲစီးလို့နာနာလို့တဲ့သူသားကဟာငါသားကငါအဲ့ဒီဖယ်သိတဲ့ ကိုအမေကဘုခါလာကွာကိုကျိုးယူတာတော့မရဘူးဘုရားဟင်ဟင်တာပေါ်ဝင်နေနေတာတင်လေတတိတာဘူးတော့တာပေါ်ဝင်နေနေတာကိုလည်းစက်ပိုင်ကတို့ပါတော့မိဘကနေဆံသက်အပ်ထားလို့သူတို့စက်ကိုလက်ခံထားရတယ်သို့တော့သူစက်ပိုင်သားတစ်ယောက်မှာကောင်းတဲ့နေရာတွေကိုကားရင်းနဲ့တို့ပါတော့လူဘုံတန်လောကမှာသူသင်နိုင်တဲ့ပုဂ္ဂိုလ်တယောက်ကိုကူလားအဲ့ဒီပုဂ္ဂိုလ်တယောက်ကဒီနေ့တစ်ချက်ကိုဝင်လာဟဲ့ မဝင်ပါတော့မလို့မာနိတာခံဟင်အမာနိတာခံမယ်ဟင်သူယုံကြည်သိကြလို့တရားကိုမာနိတာမချမခံလားဟင်မာနိတာလည်းခံမယ်ပြီးတော့အဲ့ဒီမာနိတာရဲ့လက်အောက်ခံပကြီးဝန်ထားအောင်လားအဲပကြီးဝန်ထားအောင်မယ်ဟုတ်ကလားဗျဟင်ပြီးတော့ဒီဆံတဲ့ကြီးလေပတ်တယ်ဆိုရင်တော့နဝတိကြီးကြီးကိုပိုင်းကြီးကြီးဟိုတို့သဘာသေးတဲ့ကိုလီလေးထားရတယ်ဗျ ဟင်ကိုတော်နဲ့ကကိုကိုပိုင်တို့ကိုတော်နဲ့ကိုဟိုတခြားသမားတွေဟိုတို့ဝဲလာတဲ့အားတွေမှမြတ်သွင်းဖို့ထင်တယ်တကယ်ကိုတော်နဲ့ကသမားတွေကိုတပည့်သက်ကိုပို့ဖို့ကိုရီတော်ရှိရတယ်ဟင်သွားတယ်ထင်လေနဝဒီတို့လည်းပေါ်သူ့သူ့လဲသူ့လဲသူ့လဲလဲကြတယ်နဲ့သူ့သင်ရင်တိုင်းလေအဲ့ဒါအတွက်ကိုလည်းတို့ကိုကိုရီတွေလည်းထားပေးတယ်နဲ့အဲ့ဒီပေါ်ကြမှာဆောင်သက်ပိုင်နေတယ်အဲ့ဒီဆောင်သက်ပိုင်ကလည်း သူကိုယ်ရင်ထောင်ထားတဲ့ဆက်လားသူမိပါရဲ့အမွေနဲ့ရတာတဲ့ဆက်လားတန်ကြီးပါရဲ့အမွေနဲ့ရတာတဲ့ဆက်ဗျာဟုတ်ကလားအဲလိုမျိုးဟာတော့တော့မန်နီဂျာကဒီဖဲယုံကြီးကိုဦးစီးဝင်ရောက်လုပ်တာဒီပြည့်ယုံကြည်တိုးတက်စေခြင်းနဲ့စေတနာကြောင့်တော့သူ့ဝန်စာရေးကြောင့်လားဟုတ်ပါပါဘုရားဟုတ်ကလားဖြစ်နိုင်မှာမလား အာဆန္ဒကြီးအတိအကျမဟုတ်လားဟင်သူရဝုဒ္ဒါလေသူရမိသားစုသူတယောက်ဝုဒ္ဒါလားသူတော်ပါမိသားစုတို့ဝုဒ္ဒါတွေလာလုံးထားဟင်အဲ့တော့ဆန္ဒမိကြီးတွေကဝုဒ္ဒါကြားမှာမဟုတ်လားအဲ့တော့သူအောက်မှာဆိုရင်တော့ဘာတော့ပေါ်သာမွေးတို့မိတို့ကိုဟုတ်လားဒီလိုမစိမ့်လို့ဒီလိုရှိတာတင်တယ် အဲ့တော့ဝေပြန်ကြည့်တဲ့ကိုင်းနဲ့တခါတော့တူပါတော့ဟိုပေါ်ကားလို့လာရောက်နေသူလည်းလီလီလီလီနဲ့မဝေဘူးလားအဲ့ဝေတယ်ဝေမယ်ဟင်အဲ့မသိညာရင်ကဝေမယ်ဟင်သူကဘယ်နည်းရရင်ကဝေမယ်ဟိုမှာကိုတော်ကြီးငါလုံးနဲ့ထားတယ်စကားငါမျိုးကိုဟင်အဲ့တော့တို့ဒီငွေကျွေးဝေတယ်ထဲမှာငွေကျွေးကျဲကျဲကြီးကို ငါတို့ပြင်ပြီးတဲ့ဟိုငါစိတ်တသိကြောရင်ဟိုပြောတယ်ဒီကတော့တန်ဖိုးပါအဲ့တော့ဒီချီရဲ့နေရာမှာစကားဒီလိုဖြစ်ဘူးလားအဲ့တော့ငါသိမိုးနဲ့ချီပြီးငါပြောကိုနဲ့ပိုင်ချင်ပြီးတော့ထုတ်ပြီးတိုးရင်ယူပါလားမနေ့ကြောင်လားဟုတ်ပြီမလားဒီလိုဟိုသဘာဝကိုနာတာဟိုအကောင်ပါတဲ့ဟိုအဆိုးတာလည်းတို့ထဲထဲရောရောပြီးတော့တော့မလို့ဘူးလားဒီအဲ့လိုဝယ်ပြီးတော့ဟိုတို့ပါတော့ စဘာပူဒီကြတော့ဟောပေပူတော်နဲ့ပေစဘာတဲ့ပေပူတော်နဲ့ပေစဘာတဲ့ပေပူတော်နဲ့ပေစဘာတဲ့နဲ့သူ့ကူတော်နဲ့သူ့ကူတော်နဲ့ကူသူ့စဘာမျိုးသားတွေတဲမကဲဘူးလားအဲ့ဒီထဲမှာလည်းခုနကမကျွေးတဲ့ဘူးသူ့ဘာလို့ပေါ်ကမ်းမွေးတဲ့ဘူးမသိတဲ့ပြီးရောတယ်တော့ဟုတ်ပါဘူးဒီအကောင်းကြီးတော့အတူမရောနိုင်ဘူးတော့ ကျွန်အဟိုပါရောအဟိုပါရောအဖူးရောအကောင်းရောဘူးနော်ကျော်ပြီးရောရေပုံပုံပေါ်ပါမလားခင်ဗျာဟင်ဟင်အဖူးရောအကောင်းဖြစ်ပေါ်အောင်ခင်ဗျာဟိုအဖူးရောအကောင်းရောဘူးလားလားဟုတ်ကဲ့ဟင် ဟုတ်ကလားဟင်ဟိုကလေဟိုအကောင်းကိုအဆိုးသေးနဲ့ရအောင်ဆိုတော့အဆိုးတွေကိုပေါင်းရောမလားဗျာဟင်ဒါမျိုးကိုအကောင်းနဲ့ကိုအဆိုးရောတာကအကောင်းသေးတဲ့တော့အဆိုးဟုတ်ပါမလားဟဲ့ဟင်ဘုရားဆိုးတွေကိုအကောင်းဖြစ်စေချင်လို့မဟုတ်ဘူးလားဟုတ်ကဲ့မန်နေဂျာ Clemeno, Clemeno, Clemeno. Hm? Tu ir na vavori. Eh. တော့ရွှေဘူးခမားကြီးကြီးကဟင်ဟင်အပြောတော်ကြီးရှိကဟုတ်ဗျာဟင်ဟင်ပြေလို့ပြောတော်ကြီးရှိကပြောတော်ကြီးနောက်ပါတယ်ဟုတ်ကဲ့လားဟင် အဲတို့ဟိုသိရကြတော့သူကိုယ်တိုင်ပါပြီမန်နေဂျာကဒီကိစ္စဘာဘလောက်ဝယ်လဲဘာဘလောက်ဝယ်လဲဘာဘလောက်ဝယ်လဲသူပြောတာမှားရတယ်နဲ့သူကိုယ်တိုင်ဆက်ကြည့်လို့လားကြည့်ဘူးအဲမန်နေဂျာကဒီကိစ္စဟောမကျွေးရဘလောက်ဝယ်တာဟုတ်လားပေါ်တန်းဝယ်ရဘလောက်ခင်ဗျာဘလောက်မှာလဲဟုတ်ယူဘာကဘလောက်ဘာကဘလောက်ဘာကဘလောက်မန်နေဂျာတို့ကမှားရတယ်နဲ့ဟုတ် သူကိုယ်တိုင်ထွက်ကြည့်သူကိုယ်တိုင်ထွက်မှသာဟုတ်လို့လားဒါကဘယ်လိုအဲ့ဒီဟိုတို့ဘာလို့သိရဲ့ရုံငန်းထဲမှာကျစာအုပ်ထဲကသိနေတာကတကယ်စိတ်ပါမလားအရှင်းရဲ့လေဘာဖြစ်လို့လို့များဟုတ်ကဲ့ဟဲ့အခုလေမန်နေဂျာရဲ့ဟိုအလှည့်အလှည့်တိုင်းနဲ့တူလိုက်ပါရတာလေဟဲ့ သူကိုယ်ဝယ်မှတ်တာဟုတ်လို့လားသူကိုယ်ဝယ်ကြည့်မှတ်တာမဟုတ်ဘူးမန်နေဂျာရဲ့အဲ့ဒါသူလျှောက်မှတ်တာအဲ့တော့မန်နေဂျာကဒါတွဲလိုက်တော့ဒါလည်းတွဲရတာပေါ့နော်အဲ့တော့သူတွဲနေတဲ့အတိုင်းကျတဲ့ဘူတော်လေးမှာဟုတ်ရှိမလားဟုတ်ရှိတယ်တော်တော်ဝင်လာတာလေဘုံတော်အလုံးသမားတွေကြတော့ဟောသူကဘာဘာတိပြီးလို့တော့လာရှိသလားဟိုမန်နေဂျာလေးဘယ်လိုဘယ်လိုလုပ်လိုက်ဘယ်လိုဘယ်လိုလုပ်လိုက်ဟိုပေးစီရအားတော့ဘယ်လိုလုပ်လိုက် ဒါနဲ့ပြီးတာမဟုတ်လားသူတို့ဟိုဟာတော့သူတို့ကူဒီသမားတော့သူတို့ကူဒီကောင်းကြီးရဟိုပဲရည်ကြီးဆုံးလေနေသားဖြင့်နေသားရဖို့ရည်ကြီးဆုံးမှမဟုတ်လားအဲအဲ့လိုတော့မဟုတ်လားဟုတ်ကလားဗျာဟင်အဲ့လိုလုပ်ရဒုညတကယ်ရောင်းတရားရှိတော့ဟောမှန်ကြားရတော့ရောက်မှာမဟုတ်လားဟုတ်ကလားအဲ့ဒါကြတော့တနေရုံကြီးဟင်အကောင်းကိုသူ့လေးတော့ရောက်ပြီးတော့အဆိုးအော ဒီအဖိုးကိုအပေါင်းကြီးနဲ့ပြပြီးတော့ထုတ်လာဟိုတို့ဘာလို့တချင်းစီတေးရုံးတော့ဒုံကြီးဒုံကြီးနဲ့တွေ့နေမှတင်တယ်အဖိုးတော့ဟုတ်ပဲဟုတ်ကြဟင်ဟိုမမတို့ဟိုမကျွေးသွားတော့မကျွေးတော့ဘူးတော့ငါသိဘလို့ရောင်းနေရတယ်လို့သူပြမှာပေါ့အဲ့တော့မကျွေးသေးတဲ့ကူကတော့အပြင်တော့ရောက်ပုံပါလေအဲ့တော့သူကမသိသေးနဲ့ ကိုတို့ပိုင်ချင်းဒီကိုတော့တော့ဝင်သွင်းလို့ရှိရင်ငါကျွေးလေးတော့ကိုမရလိုက်ဘူးလားငါသိလေးတော့တော့သူရမယ်မန်နေဂျာကဒီလိုလေရောင်းတဲ့နေရာကလည်းသူကျဲပါဦးမှာဝယ်ရနေရာကလည်းကျဲပါတယ်ဗျာဟင်မန်နေဂျာလေးရောင်းတဲ့နေရာရောဟမ်ဘယ်သူမှစိတ်ကြီးကောင်းတာဟောကြောင်းလုပ်တာလားတော်တယ်လို့ ဟုတ်ပါမလားဘုရားမမပြောသည်ဟုတ်ပါဟုတ်ပါဘုရားတော်ပါလိကြောင်းရောအမအေးဟုတ်ပါလားဘယ်လိုလဲဘယ်လိုလဲတော့မဟုတ်ဘူးတော်တော်တော်တော်တော်တော် ဟုတ်ပါရဲ့အမှန်တရားနဲ့အောက်တူအောင်ပြန်ခေါ်ရပါမလားဟင်ဘယ်လိုတကယ်ပဲကြည့်ဦးမလားဗျာဟုတ်ခေါ်ရပါဦးဟင်ဟင်အဲ့တော့တို့မန်နေဂျာလို့လက်မှာပဲအဲ့တကြီးကတော့သူဟိုသူပြောတာပဲမမနော်ဟင်သူကသူပြောတဲ့အတိုင်းမရှိတာနဲ့ချောက်မှနေမှာသူ့တောင်းတဲ့ကြည့်ရင်ဝင်လို့ရှိသလားသဘာဝရှိသလား Sayın Mecim bari. Sayın Mecim. Mecim. Hı? Sarıcım. Savarıcım. Tüm sarıcı abi. Sayın Mecim. Hı? Acı Muhammed'in kararı için mi? Allah. O dur bari. Ee, kuri damar yağı. O manida seni arayı da. O dinle de o. Sabah adı sayın borya. O borya boyu ilan. into the banana, the bidonga, the thingla, အခုဒီဘက်တော့ပါလေခုဒီဘက်တော့နေရာရှိပါသေးတယ်ကိုအဲ့မထားပါတော့အပေါ်မှာအဲ့မထားပါအဲ့ဒီငါးခုရှိပြီမဲ့အဲ့ငါးခုဆိုင်မှုရှိကြတော့ငါးခုရှိတာဟုတ်လားတို့တော့အပေါ်လို့ပြီးတော့သူမန်နေဂျာခိုင်းတဲ့တိုင်ခဲ့နေရတာတင်တယ်အဲ့တော့သူပုံစံမှုတွေလည်းမသိတဲ့သိချင်တဲ့ဟိတူလည်း မသိမပြောလို့ဒီဟာတော့ကိုထဲရတာပဲမဟုတ်လားပုဂ္ဂလာဟိအဲ့လိုလျှောက်ခဲ့နေရတာဟဲ့ဟင်အဲ့တော့ဝင်တော့အင်ထာနာများဗျာသဘေကြီးကြတော့မကျွင်းတဲ့ဟိုတို့ပါလို့မိတုံးနာသဘေကြီးကြည့်နေမယ်ထင်တယ်ဟင်အမကအဲ့လိုမဟုတ်တော့ဘာလို့ပါလားအကောင်းလို့ဟိုတို့အဆိုးရသမို့အဲ့လိုလုပ်တာမှာရဲ့ အဲ့တော့တို့ဒီကူလီသမားတွေရောတို့တို့တိလို့ထဲတာလားမတိလို့ထဲတာလားတဲ့ကူလီသမားထဲတဲ့ဟာကိုသူ့ပေါ့နဲ့သူကမှားလို့လားဟင်ခုချိန်ကတော့တာမယာဒီကိုဆိုင်နဲ့နေပြီးတော့ပြစ်ပြစ်ပါတော့ပြစ်ပြီးတော့ရတာတွင်တော့တော့တွင်ယူတော့ပြီးကြားရုံလေးနဲ့တဲ့ရတာကဘူးတော့ဟင်တယ်ဒီမဲ့ဒီမျိုးကြီး တော်တော်ဒီတော့ဒီလိုတောင်းနေတော့ဒီပေါ်အဖေကြီးမှာပေါ်ထူရဝါဝါကြီးချုံးမကွာဆိုဒီမှာရှိပြီးပြတယ်လို့တော်တော်ကိုယ်တော်ပေါ့မှရတာဆောင်းလို့တော့ကိုယ်တော်နင်းထားတဲ့ချိုးတယ်ဟင်ဒီမှာကတော့ကိုယ်တော်ပေါ့တော်လို့ပါလေလို့ဟင် ဟောဘူးပဲလို့ဟောကလာကြဟင်ဟင်ဟောဝါရင်းနေတာလည်းဟိုးနေပြီတဲ့ခင်ဗျားတို့ဘုရားမမှန်ဘူးတော့ခင်ဗျားတို့ကူလီကူလီရဲ့တဲ့မဟုတ်ဘူးတဲ့ဒီတော့ပါတယ်လို့ဘူးဟင်မြန်မာနဲ့ချိုးနေပြီခင်ဗျားတို့မြန်မာနဲ့ချိုးနေပြီဗမာနဲ့ချိုးနေပြီထို့လို့ မှန်လားဆိုလို့ကိုယ်တော့တဲ့ဘုလိုကိုယ်ကြီးလည်းတဲဖို့ဘူးမောင်ဘုလိုသဘောဘူးကြီးကပြောတာကိုယ်ကိုယ်ကိုယ်လည်းပြန်ကြည့်ကြအောင်ဟင်ဟင်ဒုက္ခကြီးကဟောလို့လာတဲ့သင်္ခါရတွေရောကျောင်းရပိုင်းမှုတွေလေမြင်တာနဲ့ချိုးနေပြီတာတာနဲ့ချိုးနေပြီဟုတ်ကလားဟင်အော်ရှိဘူးတို့ပါတော့ ဟိုပရမနာရမှာထင်းရထည့်ထားမယ်ဒီထင်းရဘယ်လိုနေလို့ဘယ်လိုဖြစ်မလို့သာပြီပဲဘယ်လိုလဲချိုးနင်းတာလည်းချိုးတယ်ဟင်အဲ့ဒါဒီနာပြောတာခုထင်းရလို့ကြုံပြောတာတော့ဘယ်လဲတော့အပန်းကနားလဲဝင်နာပြချိုးတာမဝင်ဘူးပြကဲတော့လေတော့ထင်းရဟိဆိုတာတော့ချိုးပြီးနေပြီမှန်လားခင်ဗျားတို့ကူတော်ဟင် ယောမန်ကြတော့ခံကူလီမဟုတ်ဘူးနော်တို့ကဒီလက်ကြည့်ဟုတ်ဟုတ်တဲ့ရလားဟုတ်ကိုယ်ငါမဟုတ်တဲ့ထဲတယ်ညာလေးတူတယ်နှစ်ထဲတယ်ကြာအဲအလိုနဲ့တက်နည်းပြေလို့ရှင်းနာရှင်းရင်အတိရှင်းနာဟာအမြတ်ထွက်မလာဆုံးပေါ်တာဟမ်ရှင်ဘောလို့ဟိုတော့ပြောမယ်ဟိုဒီနေ့ဒီနေ့တော့ဘယ်လိုဘယ်လိုလုပ်တာ အရှုံးဘလောက်သွားတော့မပြဘူးလားအဲ့တော့သက်ပိုင်ကပဲနေတော့မန်နေဂျာယုံနေတော့မင်းဘာလို့ရှုံးရတယ်မေးတော့မေးမှာပဲအဲ့တော့ဘောနာကြီးပညာရတာပဲလို့ကြောင့်ဘယ်ဟာကြီးကပြင်ရတာပဲနေကြောင်းဟုတ်လားဟိုဘာလို့သူတို့ခေါ်တော့ဟိုဘောနာလာဖြစ်တဲ့ဖြစ်ပြီးရရှိရှိသေးတယ်အင်းအဲ့ဒါလေးကိုဖြစ်ဟိုဘာပေးရတာဘယ်လောက်ကြောင်းလဲသင်ရင်းကြီးရှောက်ရှောက်ကျွေးမပြောဘူးလား အဲတော့မာနေကြယုံကြည်ပြီးတော့သက်ပိုင်တော့ဘယ်လိုလုပ်ဒီဒီလိုလိုရှိဖို့ရှိဖို့ရှိဖို့ဟင်ဒီဒီလိုအမောမိဘကတည်းကပွေရတော့တိုးမလာတဲ့ဒီဘက်တော့ကျော်လာတယ်ဟုတ်ကလားဗျဟင်အဲ့တော့နည်းနည်းတော့ဒီတိုင်းပဲပဲတော့ပူဆုံးတော့အဲပူဆုံးတော့ကတည်းကမာနေကြရနေတော့ပြောပဲဟင်ဒီလိုဒီလိုကြောင့်ရှုံးပါတယ်သူ ဘယ်လိုသူ့ယူပြီးလဲပါတယ်ဘယ်လိုယူမှာရဘယ်လိုသူ့ဒီလိုနဲ့အဲဖြစ်လာလို့ချင်းမိဘတက်တက်ကပါလာတဲ့အတူတူကိလေတွေရောသူ့ရောမှုချဖို့ပေါ်မှုနာမှုဖြစ်မလားလားအဲဖြစ်လာတော့စက်ပိုင်ကြီးကရွှေထွက်ပြီးရောင်းရတော့သူတော့သူတို့ချက်ဘူးလားအဲ့ဒါလည်းမာနီကြပဲတိတိရောင်းခိုင်းမှာ ဟင်သူကရင်ရောပါဘူးလားမင်းပေါင်းရင်ရောအဲ့တော့မန်နေဂျာရောင်းကိန်းတော့မန်နေဂျာကရာဘေးနဲ့ပြီးပြီးခိတ်ပါမလားဖို့အဲ့ဒီရတဲ့ခါဆောင်မနောဒီဘူဘူအဲ့လိုပါရောဟင်ဆက်တော့အင်းရောဒီဆိုင်မှာရောက်လို့ရှိရောင်းနေတဲ့တော့ဆက်ပိုင်တူတဲ့ဘုံပိတ်ခါရှိသေးတာဗျာဟင် ဟင်အဲ့ဒါသူချက်တော့ပဲတော့သူရဲ့ယုံကြည်တဲ့မန်နေဂျာပဲအားမှာဟင်ဒီလိုလိုနောင်းနေတော့ကိုယ်နောင်းနေတော့ဒီတိုင်းဒီတိုင်းတော့ဒီလိုလိုဟိုအပြင်ကပြည်ပြီးတာတွေးမလာတဲ့ပြင်အခုအတွင်းကမိဘသားတဲ့လက်မှုတဲ့ကြီးလေးတွေဟောပြီးရောလာတယ်ဒီတိုင်းသူပဲတော့ဒီဝါရီခါရတော့မယ်အဲ့တော့ဒီဝါရီခါမခံရင်စက်ပိုက်ပါတော့အောင် ကိုယ်လည်းဝင်မယ်ဟင်သဘာဝရောမန်ကြတော့သူမပါဘူးလားဟုတ်ကဲ့ဒီလိုတူတူဘာလို့ဟိုသိကမှာဟောသူကိုယ်သိနေကိုမသိရဘူးလားဟုတ်ကဲ့ဒီပြီးတော့ဘာလို့ပူရီတူဘာလို့သပင်းကြီးဟိုဘူလောင်ဒီကိုတွားသွင်းနေနေဟောကြာရင်လားဟင်အဲ့တော့စက်ပိုင်နာဟိုတို့ဘာလို့စက်ကမနဲ့ကို၄နာရီကို စတယ်ပါမယ်စပိုက်ကပဲသင်္ကထပြင်ရမှာလို့ဘယ်ဟုတ်ပါ့မလားဘုဟုတ်ဘယ်တော့မှလည်းတော့ထားအောင်လားဘုမကျိုးစပိုက်တို့ရောဘုကိုရကောင်းတယ်ဘုဘုံရဘုပါပြလို့တော့ဘုအာတော့ကောင်းတော့မဒီဘောရှုံးတယ်မဆိုးလို့ညောဘုရားဓမ္မရဲ့ဘုရားဘုရား ဘုရားအယူတော်တော်လို့အခုတုံးဖို့လို့လေဘုရားဖူလာတို့တော်ကြီးဆိုရတော့တုံးဖို့လို့တော်တော်စပါးကြီးဟောရောရမလို့လို့ဆိုတယ်တုံးဖို့လို့လည်းဘုရားတို့ရမလို့တော့တော်တော်တော့တုံးတော့ကိုတုံးကြရတယ်လို့ ဟင်ကွန်ပျူတာဆောင်ကြတော့တော့ပိုက်ကြီးမှာတောင်းကြဖို့တော့ကိုပုဂ္ဂလာရဲ့ဟင်တခါလဲဟိုတို့ဟိုဆက်တယ်ရတို့ခုနလိုက်ထုံးမထားပဲလို့ရရမလားအေးဟိုကဆက်စားတယ်ကဟင်ဆက်ပိုက်လို့ပြောမိတံလို့ရမလားအေးဟိုကဆက်ပြီးဒီသာဘုံဆက်ပိုက်ကိုလည်းဝင်လိုက်ပြန်တယ်ဟိုဟင် ဒီလိုဆိုရင်မအိမ်မှာတော့မဖြစ်နိုင်ဘူး။အရှိအရှိတိုင်းမပေါ်နိုင်ဘူးလား။ဒီအဲ့ဒီတိုင်းပဲ။ဟင်ဒုက္ခနာငါးပါးကြီးရဲ့ခန္ဓာကြီးအောင်ဒုက္ခနာကြတော့စပယ်ဖက်ကြီးနဲ့တော့တူလား။ဟင်အလုံးတူရဲဟုတ်လား။ဝေဒနာတော့တို့ဖြစ်မယ်။မြေလား။ဟင်ပညာလည်းမကြည့်တာအကြည့်လို့မှန်ပါပဲ။ သင်္ခါရရောဒီကူလေဟင်တွားတော့နာတိုက်ပြီးဘူးပဲဒီကူနာကဆွဲပြီးဖြစ်တဲ့စက်ပိုင်နေတယ်အဆွဲပြီးဖြစ်တဲ့စက်ပိုင်ကတော့ဒါကောင်းတယ်သူသင်္ခါရရောရဆက်ယူတာမှာပဲဒါမကောင်းဘူးသူနောက်ဆုံးပြီးရုံးမယ်သင်္ခါရရောတာရောဒါအဲ့ဒီဟင်အဲ့တော့ဆက်ကြည့်လို့ပဲအဲ့လိုပဲစက်ပိုင်ကြီးကမြင်ခံပြီးတော့မဝင်ရင်တော့မန်နေဂျာနဲ့တွေ့ထားလိုက်တာဟင် အတွင်းပြည်ပြည်လည်းကုန်းတော့ပုံပြဆံပကြီးအလည်းတစ်နေ့တစ်နေ့ထပ်ပြီးတော့ထပ်ပြီးဟိုအများကြီးရမလားတော့မပြုတ်ပြနိုင်ဘူးလေအဲ့တော့မိုးကလည်းလမ်းဟင်ဖြေရငါလည်းကွာတန်းကလည်းပြည့်တူလားဒီငဒီကြောင့်ပုံလာရောအန်ချော်ပြီးဟင်ဟင်ဝါနိုင်ပြီးတော့ kongi wale nila. Hmm? Hmm, pajuri de kwa lange. Hmm? Hmm? Hmm? Wala ou, tepan bu tepan le yama ya ho, napan ma tepan la pon le ne go he tene. Hmm? Pajuri de go ma go go go ne. Hmm? Hmm? Te anile, pede rujou goumi. Tangi le pye goumi. Hmm? တူပူတို့ဟောဆောင်းလို့ကသဘင်ကဟောအကြီးလားကဟောထေရနဲ့တူတဲ့ကြီးလားတွေကဟောဟုတ်ကဲ့ပန်ကျက်တရားကိုပြုတ်ပြီးတယ်အကျိုးတွေကဟောဒီအဆက်ဒီဟောဟောအဲ့ဒါဒီလိုချောင်းလို့ဟုတ်ပြောဒီအဖို့တော်ဟောဖို့ 你这叫个，这个没完没了，我这个，嗯，我这叫个不记不了不，这我怎么都呀，哎，别拿不要了，给我这不老娘丫头都对，行啊，行啊，嗯。အတိတ်ကလူဘဝကိုဖြစ်ချလိုက်တဲ့ကံကံလေးခါရပြီးတော့ တို့လူဘဝမှာအမြဲရဖို့ရလာလို့တာပေါ့ဘူးလားသူဘဝဒီရောင်းဝယ်လုပ်တဲ့နေရာတွေနဲ့ဒီနေရာကနေပြီးတော့ဟိုတိတိတိသိနေတဲ့လူသားတွေဖြစ်နေတယ်တိတိသိနေတဲ့နတ်ဘဝတွေဖြစ်နေတယ်ဓမ္မဘဝတွေဖြစ်နေတယ်အရိယဘဝတွေဖြစ်နေတယ်အဲဒီနေရာကပဲဟင်အရှင်ဘောရင်းတော့ဘာမဲအောင်ဘူးဟင်တိတာဖြစ်မလားသူလည်းပဲဖြစ်မလားဒိဋ္ဌံဖြစ်မလားတိတဲ့ရှင်ဘောရင်းရဲ့တည်နေပုဂ္ဂလာကြီး ဒီနေရာကတို့ကိုရောက်တော့တော့မယ်နေရာအရှုံးမြတ်ဒီနေရာကသေလူဘဝကနေတို့သေရစေရမှာဗျာဟင်အခုဒီတိုင်းကိုနော်ဖူးလို့ခုနစနေနေ့တသားမှာတော့အမိုးကလည်းလက်ထေရငါလည်းကွာတန်ကျက်ကလည်းပြုတ်ပုတ်ကြလာဗျာဒီဘူးဒီဘိန်းကလည်းချောင်းကောက်ကကောက်နေတယ်ဟုတ်အကျိုးရအောင်ဘူးဒီကျိုးရအောင်ပြောဖို့ ငါကျင်းတော့ပုံစံကလည်းမကောင်းတော့ဟင်အတိတ်ကကြည့်ရတဲ့တို့ကုန်းဟင်ဒီအာယုံအလောင်းတော့လိုက်ပြရတာတင်တယ်ဟင်ဘုရားဂျုံမန်းကြီးတာနဲ့တာပြည့်သူလေတို့ဂျုံရတာတင်တယ်ဒီဇာဝကောင်းမှုဆိုတော့ဟောပတ်တီသူတော့ဟောဘုံကျိုးဆိုတော့ဟောဟုတ်လားအဲ့ဒါကနံကြားတဲ့လာအောင်မှာ අපලාදාල ලාවුම අච්චපාදීද ලාවුම ඔබතන ඒ ජෝමියේ හිමි ඒ දෙවියන් කාරා කනාරු පුරාවනේ පුළා ඒ අලුමින් කාමියාරා ကဲကျိုးတို့စီရင်မမှန်တဲ့အတွက်ကိုရှုံးနေကြပြီဒီတိုင်းပဲပြက်ပြီးသွားမလားဒီဝါဒခံရအောင်မယ်ခင်ဗျာတို့ဟမ်ဒီလိုလိုတော့ခေါ်ရင်ထားဖို့ တော်တော်လူတော်လာပုဂ္ဂလာကိုဟင်ဟင်ဘယ်လိုကြည့်ပြန်မှာလို့ဒီမောင်တို့တွေလာပြီးတော့နေမှာပါဟိုကျတော့ရင်းတို့ရင်းနေမှာပါဟင်ဟင်အဲ့တော့ဆံတဲ့ထဲဝင်နေဆိုရင်တော့ဒုက္ခတော့ရောက်မှာပဲ ဟုတ်ပါလားဒီကုံမိဘူးကြရလားအဲဒါလည်းကြုံမှာပဲဒီဘာလနာကရင်တော့ငုံတဲ့ပုံမှာပဲဟုတ်ပါလားဒီတို့ဘာလို့တပည့်ကိုကျွဲကုန်ကြရသွားရလားအဲ့ဒီဒုက္ခတွေခံရမှာပဲဆံတဲ့ဝင်ကြည့်ရင်တော့ဒီအဲ့တော့တတိသားလို့တော့တတိသားရောင်ရောင်နေကတော့ခင်ဗျားတို့ဒီလိုရှုပ်မှာပဲဟင်ဟင် မန်နေဂျာလွှဲထားတော့ခင်ဗျားတို့ကျုံးပါပဲမန်နေဂျာခင်ဗျားတို့တော့လုပ်ပြီးတယ်မထင်ဘူးသူ့ပဲလုပ်ပါမှာဟင်ကျိုးတော့တက်ပိုင်ကြီးတက်ပိုင်ကြီးပြောမှာဟင်ဟုတ်လားဟင်ကြားကြရကြီးသူပဲယူတော့တာတင်တယ်ဟင်ကဲဟိုတို့ဘာလို့အာယုတို့တခုကိုစိတ်ကညှုပ်ပြလိုက်ပြီးမျက်စိကြောက်လာပြီးခံစားလာသူပြသူခံစားမှုတော့ပြီးသွားတာလေဟုတ်ကလားဟင်ကိုမတော်သူပါဟော သူ့တာဝန်ရမှာတာပြီးပြီးရတယ်။ကျောင်းရပိုက်တာကတော့သူ့တာဝန်ရကျောင်းရပိုက်ပြီးပြီးပြီးသွားပြီ။ဟင်ဟုတ်ကလား။ဟင်အကုန်သူတွေ့ကြနေတာတို့မှာခင်ဗျ။တို့တော့ပါရတဲ့တော့ဟင်ပါရတဲ့တော့ပါရအောင်ဟင်ပမာလက်ဖက်စားအတွေ့အလုံးချင်းအပြေပြလက်ဖက်စားအလုံးကောင်းပြပြောအဟုတ်မှတော့ပါရတယ်။ အဲ့ဒါခံစားကြရကြောတူရမို့လားအဲ့ဒါမဖေးဟိုဖာပုံလေးတွေကောင်းပုံလေးတွေဟိုမှသားတာလည်းသူ့တောင်းရမှာသွားပါတော့မှာလေလက်တို့ဘာလို့သူ့ဆရာဆရာလည်းသူ့ကြောင်းတဲ့ပိုင်ကိုသူ့ဟာသူ့ကြောင်းတဲ့ပိုင်ပေါ်မှာဗျာဒီကောင်းဆိုတဲ့သွေးပြီးနေဝင်နေတယ်သူ့ဟာသူ့ပဲပြီးသွားမှာဗျာညံလူဒီကျိုးဒီအောင်လို့ဘိုက်နာတော့ဘုသူခါမှာခဏခါမှာခဏယူနေပါကြံခါမှာ သူကတော့သူသူတောင်းရှိတာတော့ခံစားကြသူသူကိစ္စပြီးသွားတာကံရာကြီးဒုက္ခပါဗျဟင်ဝေဒနာဝန်ခံပါ့မလားသင်္ခါမူဟုတ်ကဲ့အဲ့တော့ရှုံးပေါ်တရားရှိတိုးပဲရှုံးပေါ်နေအဲ့တော့မန်နေဂျာကိုလည်းခင်ဗျားတို့မယုံကြပါနဲ့ဟင်ဟုတ်ကဲ့လားဟင်မန်နေဂျာရောယုံယုံနေသေးလားမန်နေဂျာတို့လည်းခင်ဗျားတို့လည်းဝတ်အားမလား Pero tú, tú matas a vos, mamero, que la vida en es, o tú te llevo a vender canón, la... No, bajo, o tabla, ya. ¿Eh? ¿Eh? သူတို့ဟိုเจ้าညတိုင်းဘူးလေသူတို့เจ้าညတိုင်းဘူးကအမှန်တရားညတိုင်းလေဒီတိုင်းနဲ့ကတော့လက်ခံမလားမင်းတို့ဆွဲပြီးရတာကောင်းသူဒါဆိုတော့သူတို့လည်းတို့ကလက်ခံမလားဟုတ်ကဲ့လားနေဘူးတို့ဘာလို့သိရင်သူကြီးက ငွေကြေးအတူတော်ပါကြီးစစ်စစ်တာကဘယ်လောက်ရှိကြလို့ဟမ်သူတဲ့ယုံသူစစ်တာကိုယ်တဲ့ယုံကိုစစ်တာကိုယ်တဲ့ယုံဝိုင်းမပြီးဘူးဘူးခင်းမနေတဲ့ဟိုသူတဲ့ယုံမှာသူတော်သူစစ်လို့ပြီးမှာမဟုတ်ဘူးဟုတ်ဟမ်ဟမ်သူတဲ့ယုံနဲ့သူကြည့်နေတာဘယ်လိုဖြစ်နေရမှာဘူးအခုတဲ့ယုံဝိုင်းပြီးပြီတယ်မို့လား ဆက်ပြီးသက်ခိုင်ပြီးသူ့တဲ့ရုံကိုသိနေကြပါသူ့တဲ့ရုံကိုသိနေရမှာအဲ့တော့အခုခုနတဲ့နေမျိုးကိုခုနတဲ့နေမျိုးကဟိုလေထားတဲ့နေမျိုးကိုကြည့်ပြရမှာလေနောက်တော့အတိတ်ကတော့ထားဖို့ပဲအခုအခုခုပါဘူးဟင်အဲ့ဒါရေးပြီးသိနေရတာနဲ့ဒီလိုအောင်ပြီးကိုသိနေရတာနဲ့ဘုရား အောင်ဘင်းဒုံပြေပြရတဲ့ပဲတော့အတိတ်ကထပ်ပြီးမိမယ်ရှင်ကိုတော့ဟင်ဟုတ်ကဲ့လားဟုတ်ကဲ့မမဟုတ်ဘူးအော်ဘူးဟင်ဟင်ဟုတ်ကဲ့လားဟင်ဟင် ဘယ်လိုအဖေနဲ့ဘယ်လိုတန်းနေလို့ဘုရားတိတော်အကျိုးဘုရားမကြည့်နေတော့ဘူးလားဟင်သူဘာလို့ကျပါမကိုရောက်နေကျင်တန်းဝင်ရတာအင်းသူတို့ခေါ်လို့ဆိုကြီးဆိုကြီးပေါ်လာအဲ့ဒါကိုသူကမိအချင်းပိုင်းနဲ့သမင်းသားပေါ်ယူမှာသွားပြီးတော့ပကံသေးတောင်လိုရတာဟို ဘာလို့တဏှာကြီးကိုတထောင်လားဖြစ်ရမှာသူကအဲ့တော့သူ့အရင်လူတွေကသားဖြစ်ကြတာမခါတဲ့တိုက်တလုံးရှိတယ်ဒီအောက်ကတိုက်လူတလုံးသာအောင်ရှိတယ်သာပြီးတော့ပကံမသိရတဲ့ထားဟင်ဟင်အဲ့ဒီတရားစာတွေကိုသူ့ချိန်မှမထုတ်ထရတာပေါ့